ခန်းကြီးနှင့်အငယ်1မှ9တတမလ21ရက်နေ့တွင်ပရောဖက်ဟာဂဲအဖျင်သာဝရဖျား၏နှုတ်ကပတ်တော်ရောက်လာ၍တင်းဒီယူဒမြို့ဝန်ရှာလတိလတာဇေရုဘဗေလနှင့်ယေဘရဟိမင်းယောဇဒက်တာယောရှုမှစ၍ကြံကျွင်းသောသူတို့အားဆင့်ဆိုရမည်မှာဤအိမ်တော်သည်ရှေးဘုံနှင့် ပြည့်စုံသည်ကို မြင်ဘူး၍ သင်တို့တွင်ကျန်ကြွင်းသောသူကားအဘယ်သူနည်း။ယခုအဘယ်အရာကိုမြင်သနည်း။နှိုင်းယှဉ်လျှင် သင်တို့မျက်မှောက်၌အဘယ်မျှမဟုတ်သကဲ့သို့ဖြစ်သည်မဟုတ်လော။သို့သော်လည်း၊အိုဇေရုဗဗေလ၊အားယူလော့ဟုထာဝရဘုရားမိန့်တော်မူ၏။အိုယဇ်ပုရောဟိတ်မင်းယောဇဒက်သားယောရှုအားယူလော့။အိုပြည်သူပြည်သားအပေါင်းတို့၊အားယူကြလော့ဟုထာဝရဘုရားမိန့်တော်မူ၏ အဲဂုတ္တုပြည်မှထွက်သောအခါသင်တို့နှင့်ငါဖွဲ့သောဗြိညင်စကားနှင့်အညီငါသည်သင်တို့နှင့်အတူရှိ၏ငါ၏ဝိညာဉ်တော်သည်သင်တို့တွင် နေရာကျ၏မစိုးရိမ်ကြနှင့်ဟု ကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူ၏ကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူသည်ကားကာလမကြာမမြင့်မီကောင်းကင်မြေကြီးပင်လေကုန်းတို့ကိုတဖန်ငါလှုပ်ဦးမည် လူမျိုးအပေါင်းတို့ကိုလည်းငါလှုပ်ဦးမည်လူမျိုးအပေါင်းတို့နှစ်သက်ဖွယ်သောအရာသည်ရောက်၍ဤအိမ်ကိုဘုံနှင့်ငါပြည့်စုံစေမည်ဟု ကောင်းကင်ဘုရားအရှင်ဒါဝရဖျားမိန်တော်မူ၏ရွှေနှင့်ငွေကိုငါပိုင်သည်ဟု ကောင်းကင်ဘုရားအရှင်ဒါဝရဖျားမိန်တော်မူ၏နောက်တည်သောဤအိမ်တော်သည်အရင်အိမ်တော်ထက်ဘုံတာ၍ကြီးလိမ့်မည်ဟု ကောင်းကင်ဘုရားအရှင်သာရဖျားမိန်တော်မူ၏ဤအရ၌လည်းညီသက်ချင်းကိုငါပေးမည်ဟုကောင်းကင်ဘုရားအရှင်သာရဖျားမိန်တော်မူ၏အငယ်တစ်ဆယ်မှ19ဒါရီမင်းကြီးနန်းဆန်နှစ်နှစ်နဝမလ24ရက်နေ့တွင်သာရဖျား၏နှုတ်ပတ်တော်သည်ပရောဖက်ဟာဂဲအားဖြင့်ရောက်လာလျက်ကောင်းကင်ဘုရားအရှင်သာရဖျားကသင်သည်တရားအမှုကိုယေပရောဟိတ်၌ မေးမြန်းရမည်မှာလူသည်တန်ရှင်းသောအမဲသားကိုမိမိအဝတ်နှင့်ထုတ်၍ဆောင်ခဲ့လျက်မုံဟင်းစပြည့်ရီစီအစရှိသောစားစရာစုံတစ်ခုကို ထိုအဝတ်နှင့်ထိလျင် ထိုစားစရာသည်တန်ရှင်းလိမ့်မည်လို့ဟုမေးမြန်းတော့ယေဘရဟိတို့ကထိုစားစရာသည် မတန်ရှင်းဟု ပြန်ပြောကြ၏ဟာဂဲကလည်းအသေးကောင်အားဖြင့်မစင်ကြဲသောသူသည် ထိုအရာတစုံတစ်ခုကိုထိလျင်ညဉ့်ညူးခြင်းရှိလိမ့်မည်လောဟု မေးမြန်းတော့ယေပရောဟိတ်တို့ကညဉ့်ညူးခြင်းရှိလိမ့်မည်ဟု ပြန်ပြောကြ၏ဟာဂဲကလည်းဤလူမျိုးဤပြည်သားတို့သည်ငါမျက်မှောက်၌ထိုအတူဖြစ်ကြ၏သူတို့လှုပ်ဆောင်သမျှသည်လည်းထိုအတူဖြစ်၏ငါထံမှပူဇော်သောအရာသည်လည်းညဉ့်ညူး၏ဟုသာဝရဖျား မိန်တော်မူ၏သာဝရဖျား၏ဗိမာန်တော်၌ ကျောက်တစ်ခုပေါ်မှာတစ်ခုကိုမတင်မီယခုနေ့မှစ၍အထက်အမှုကို ပြန်ကြည့်ဆင်ခြင်ကြပါလော့ထိုကာလတွင်ဆံအတင်း20ထွက်ရသောစပားပုံတို့လူလာသောအခါ30ကိုသာရ၏စပည့်အိုး90ကိုယူခြင်းကစပည့်တီးနေရာကျင်းတို့လာသောအခါ20ကိုသာရ၏တင်တို့လှုပ်ဆောင်သမျှတို့တွင်လေထိ၍အပင်သေးပြီးအေရယူ၍သေးပြီးဖြင့် ငါသည်တန်ခတ်ခဲ့ပြီသို့တော်လည်းသင်တို့သည်ငါထံသို့ပြန်၍မလာကြဟုသာဝရဖျားမိန်တော်မူ၏သာဝရဖျား၏ဘိညာဉ်တော်တိုက်မိကြ၍နဝမလ24ရက်နေ့ယခုနေ့မှစ၍ရှေ့သို့မျှော်ကြည့်ဆင်ခြင်ကြပါလောဆင်ခြင်ရမည်အကြောင်းအရာဟုမူကားစပကြီး၌စပားရှိသလိုမရှိ စပြစ်ပင်သင်မောတဖန်းပင် တလဲပင်တန်လွင်ပင်တို့သည်အသီးကိုမတီးကြသို့တော်လည်းယနေ့မှစ၍တင်တို့ကိုငါကောင်းချီးပေးမည်ဟု မိန်တော်မူ၏အငယ်20မှ23ထိုလ24ရက်နေ့တွင်သာရဖျား၏နှုတ်ပတ်တော်သည်ဟာကဲသို့တဖန်ရောက်လာ၍တင်သည်ယူဒာမြို့ကိုဇေရုဘဘေလကိုဆင့်ဆိုရမည်မှာငါသည်ကောင်းကင်နှင့်မြေကြီးကိုလှုပ်မည် တိုင်းနိုင်ငံတို့၏ရာဇပလ္လင်များကိုမှောက်လှန်၍၊အမျိုးမျိုးသော တိုင်းနိုင်ငံတန်ခိုးကိုဖျက်ဆီးမည်။ရထားနှင့်ရထားစီးသူရဲတို့ကိုလည်းမှောက်လှန်မည်။မြင်းနှင့်မြင်းစီးသူရဲတို့သည်တယောက်ကိုတယောက်ခုတ်၍လဲကြလိမ့်မည်။ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူသည်ကား၊အိုရှာလသေလသား၊ငါ့ကျွန်ဇေရုဗဗေလ၊ထိုအခါသင့်ကိုငါယူ၍ တစိ့လက်စွပ်ကဲ့သို့ခံထားမည်ဟုသာဝရဖျားမိန်တော်မူ၏တင့်ကိုငါရွေးချယ်ပြီဟု ကောင်းကင်ဘုရားအရှင်သာဝရဖျားမိန်တော်မူ၏ပရောဖက်ဟာဂဲစီရင်ရေးထားသောအနာဂတ်ကျမ်းပြီး၏